1349ခုနှစ်ဥဒုလာပြီးကျော်၄ရက်မြန်မာနှစ်ဆန်းတရက်ခရစ်1989ခုနှစ်အေဗီလ18ရက်တောက်ရနေ့မွန်လွဲ2နာရီမှ3နာရီလိုင်းမာစီဝိပဿနာကျောင်းတိုက်သာသနာမောင်ဓမ္မယုံပေါ်မှာနေ့စဉ်ဟောကြားနိုင်ကျင့်ပွားအားထုတ်နေကြ။ မိဂရာဝိပဿနာသင်တန်းအလုတ်ပေးတရားတော်ဒီမိဂရာဝိပဿနာသင်တန်းတရားပွဲစဉ်မှာဒီနေ့တရားမြင်မှဖယံမြင်လောကုတ္တရာတဏဂုံတင်တရားတော်ကိုဟောဦးမယ်။ကဲအောင်အရံဂုံတော်နဲ့အခန်းအနဖွင့်ရသောအရဟံနတ်လူမြမနတ်လူ အောင်စွာဥတိုင်ပူဇော်ထိုက်သောဘုရားသခင်ကိုဤညောမြတ်တို့ဤခိုးပါ၏ဘုရားအရဟံကိလေသာယံတော်လန်ခြင်းမောင်းတော်မူနိုင်စွာသောဘုရားသခင်ကိုဤညိုမြတ်တို့ဤခိုးပါ၏ဘုရားအရဟံ ကိုယ်တော်ဘာမတိအောင်မကောင်းမှုပြုလုပ်ဖို့လုံခြုံစိတ်ခွာရာတည်တော်မမူသောဘုရားသခင်ကိုဤညောမြတ်တို့ဤခိုးပါ၏ဖရာဣတိပိသောဘဂဝါအရဟံအရဟံဝတ္တသောဘဂဝါအရဟံတံ အရဏံကိသာမိအရဟံတံသီရတာနမမိအရဟံမေဒုက္ခံတေတုအရဟံမေသီသေတိတ်တုပါဖယာကဘာအဘိဗိမကြောတင်ရှာမဟာစီဆရာတော်ခင်ကျေးဇူးရှင်အားဤညောပွား ညွတ်တော်ကြောပါဤဖရာတုံမိကိစ္စမာရမအခါတာရောဒရကတပฏิပန္နပမောက္ခန္တိဇာယိနောမာရဗန္နနာဘိက္ခွေဩရှင်သာရှင်သမီးများတို့တုံမိသင်တို့ဒီကိစ္စမာတပံမိဂရဝဝိပဒနာတရားအလုံးကို အာထုတ်တဲ့ဘိအာထုတ်ပါဒါထံကတံငါဘုရားတို့မှာတော့အခါတာရောနိဗ္ဗာန်ညွန့်ပြယုံမြတာဇွမ်းနေကြပါကုန်၏ ပฏิမာဏတို့မြတ်နိဗ္ဗာန်ညောင်းပြတဲ့အတိုင်းကျင့်ကြကုန်လျက်သာယိနောပြမဆယ်လေးအထိဝိပဿနာဉာဏ်မီအမဆယ်ငါမဲ့ဉာဏ်မီတို့ဖြင့်ကိလေသာမိုက်ထုတ်ရှုပ်မြိုင် နိုင်သောသူတို့ဒီသာလင်မာရဗန္ဒနာသိမင်းလက်တွင်မှပမောက္ခန္တိတော်မြောက်ကြပေကုန်တည်း သာထာကနာငါဘုရားတို့မှာတော့အခါတာတော့နေပိညွန်ပြယုံသာစွန့်နိုင်ပါရဲ့မြတ်စွာဘုရားကသူ့ရဲ့စွန့်ယူကိုပုံဝင်လင်းလင်းထုတ်ဖို့ပြောပြနေတာပဲအခုဒီနေ့ဟောမှာကတရားမြင်မှဖယံမြင်လောကုတ္တရာတဏဂုံရင်တရားအဲ့တရားကဘာတရားတွေလဲယုတ်တရားနံတရားမြင်ရမယ် ယုတ်တရားနံတရားဆိုတာတန်တရားပဲဤမှန်ပဲလို့ခေါ်တယ်ယုတ်နာစဉ်တန်တရားဤမှန်ပဲရဲ့ဖိုမှန်ပဲဆိုတာကတော့နိဗ္ဗာန်တရားအဲ့ဒါတွေကိုမြင်ရမယ်အဲ့ဒီယုတ်တရားနံတရားနဲ့နိဗ္ဗာန်တရားကိုမြင်ရင်ဘုရားကိုလည်းမြင်ပြီတဲ့မနေ့တော့ကပြောခဲ့တဲ့ပင်စွဲကြီးတို့ရဲ့ဇာလန်းမှကြည့်ပါလား ငါဘုရားဖြစ်ပြီးနိဗ္ဗာန်ရလာခဲ့ပြီးငါသင်ပေးမယ်သင်ပေးတဲ့အတိုင်းကြည့်ရင်မျိုးကောင်းသားမျိုးကောင်းသမီးတွေမျောမှန်းတဲ့မဲ့ဖို့နိဗ္ဗာန်ဆိုတဲ့တရားရပြီးချမ်းချမ်းသာသာနေနိုင်မယ်လို့ပြောတော့မယုံတဲ့ဘောနိညာဥပပါရိယမာနအတ္တစီတို့ဖယားဆိုတာကိုပဂရိမျက်စိနဲ့ကြောင်ကြောင်ကြီးမြင်နေတာပဲတွေ့နေတာပဲဒါပေမဲ့လို့တရားမမြင်တော့ ဘုရားကိုမမြင်ဘူးမယုံဘူးလို့ခုခံနေတာပဲအကျော်အမောသူတို့ခေပန္တိတ်ဆိုတဲ့ပညာရှင်ကြီးတွေတော့ယုံတရားနံတရားကိုလည်းမမြင်နိဗ္ဗာန်တရားကိုလည်းမမြင်တဲ့အတွက်မိမိတို့ရှေ့မှောက်ရောက်ကိုယ်တိုင်တောင်းမှချီသေးနေရခင်းသဘိတ်သင်္ကန်းတွေယူဝေယဝဇ္ဇဆောင်ရဲ့လောက်ကင်ဝေးနေအဲ့ဒီဘုရားကိုမြင်မြင်ကြီးနဲ့ မျက်စိနဲ့မြင်မြင်ကြီးနဲ့မယုံဘူးတဲ့အဲ့ဒါတရားကိုမမြင်လို့ပေါ့တရားကိုမြင်နေဆိုတာဉာဏ်နဲ့မြင်တာဟောနာမရူပပြိဋ္ဌာဉာဏ်ကစပြီးတော့မဲ့ဉာဏ်ဘုံဉာဏ်ဝေပိဋ္ဌာတဲ့စာယုတ်ကလေးတွေကြည်သမ်းပါသက္ခုကရဏီဉာဏ်မျက်စိဟောဓမ္မစက္ကပရဏသူဓမ္မစက္ကတရားတော်မှာသက္ခုကရဏီတဲ့ တဲ့ဥက္ကရဏီညာမျက်စိပေါ်အောင်လုပ်ပေးနိုင်တယ်ကွာတဲ့ငါငါငါသင်ပေးမယ်ကျင့်နည်းဟာမေဒီမပရိပဒါခေါ်တဲ့အဲဒီမေဒီမပရိပဒါအကျင့်ဟာတဲ့ဥက္ကရဏီညာမျက်စိကိုဖြစ်ပေါ်အောင်လုပ်ပေးနိုင်တယ်ဒီညာမျက်စိကဘာတွေမြင်မလဲယုတ်တရားနံတရားကိုမြင်မယ်နိဗ္ဗာန်တရားကိုမြင်မယ်နာမရူပပရိဒရဉ္ဉံကအသက်လေးပြအတ္တမဟုတ်တဲ့ ယုံနံမျှပဲအောင်နာမှကြည့်ပိန်နာမှကြည့်သင်္သာရမှကြည့်အိမ်ပြန်ကျင်နာမှကြည့်ကိုယ်ကျင်နာမှကြည့်ကိုယ်ရာမှကြည့်သွားကျင်နာမှကြည့်ကြွရာမှကြည့်လမ်းရာမှကြည့်ခြားရာမှကြည့်ဘယ်ရှုရှုဘယ်ရင်မှမှအရှင်ရလာပြီဆိုရင်ကိုယ်ကျင်နာနဲ့ကိုယ်ရာဒါတော့ပဲရှိတယ်လို့သိတာပဲကိုယ်ကျင်နာနဲ့ကိုယ်ရာတော့ပဲရှိတယ်ဖောင်းနာနဲ့မှတ်တာတော့ပဲရှိတယ်ပိန်နာနဲ့မှတ်တာတော့ပဲရှိတယ်အိမ်ပြန်ကျင်နာနဲ့ မှတ်ထားလို့ပဲရှိတယ်ဆိုတော့အသက်လိပ်ပြအတ္တဝိညာဉ်ဆိုတာမတွေ့ဘူးအကွဲခြင်းတဲ့အနန္တရားနဲ့ကွဲတဲ့ယုတ်ဟောင်းတဲ့ယုတ်တရားနဲ့မှတ်တဲ့နာအဲယုတ်နံယုတ်နံဒါကြီးပဲတွေ့တော့အင်းအသက်လိပ်ပြအတ္တဝိညာဉ်ခေါ်တဲ့ဝိညာဉ်ဆိုတာမရှိယုတ်နဲ့နာနာ ရှိတာပဲလို့နာမရူပပြိဋ္ဌိရဉာဏ်မျက်စိကြီးကမြင်ရောအဲ့ဒါယုတ်တရားနံတရားကိုမြင်တာ အဲ့လိုယုတ်တရားနန္တရားကိုမြင်လာတော့မှอืมဘုရားကအသက်လေးပြအတ္တဝิญဉ်မရှိဘူးယုံနေနိုင်ရှိတယ်ဆိုတော့ဟုတ်ပါဗျာဟုတ်ပေသိဟုတ်ဟောတရားကိုမြင်ပြီးမှဘုရားကိုမြင်ပြီးကြည်ညိုလာတာဘုရားကိုယုံကြည်လာတာအဲ့ဒါဒီပင်တဏ္ဍဂုံပဲနာမရူပပိဋကဉာဏ်ဆိုတာမဲ့စင်းဝင်တဲ့တဏ္ဍဂုံစိတ် တရဏဆိုတာဗုဒ္ဓဘုရားဘုံဆိုတာအစ်စ်ပဲလို့သုံးဖြတ်ယုံကြည်ကြည်ညိုစိကတဲ့စေပေါင်းလိုက်တော့ဗုဒ္ဓတရဏဂုံယုတ်တရားနန္တရားကို မြင်ပြီးတော့ဘုရားကိုမြင်ပြီးကြည်ညိုတဲ့စေနာမရူပပရိသေရအညာမဲ့ခြင်းဝင်တဲ့တရဏဂုံအဲဒီတရဏဂုံစိတ်တွေကိုမှပေါ်အောင်လို့ အောင်းနာပင်တွေကစားပြီးအဆက်မပြတ်တရသက်ရှုမှတ်ရတာအဲဒီလိုရှုမှတ်ထားသည်ပင်လင်တရဏဂုံတင်တာတဲ့ဆက်ပြီးရှုမှတ်နေတဲ့ယောဂီက အောင်းတာရှိလို့မှတ်ရတယ်ဖောင်းတာမရှိရင်မမှတ်ရဘူးတခါတခါဖောင်းတာပင်တွေကမရှိဘူးတွေ့ကိုမတွေ့ဘူးနှုတ်စီနှုတ်စီကလေးကိုမရှိဘူးအဲဒီတော့မမှတ်ရဘူးမမှတ်ရတော့ယောဂီကဆုံးဖြတ်ပြီးအင်းဖောင်းတာပင်တာရှိတယ်လို့မှတ်ရတာကို အောင်းလာမိတာကအကြောင်းအောင်းနဲ့ပိန်နဲ့လို့မှတ်နေရတာကအကျိုးဟွန်းအကြောင်းနဲ့အကျိုးရှိတာဖောင်းနဲ့ပိန်နဲ့မှတ်အောင်ဘယ်ဘုရားသခင်ကမှလှုပ်ပေးတာမဟုတ်ဘူးဖောင်းတာပိန်တာကြောင့်ဖောင်းနဲ့ပိန်နဲ့မှတ်စိတ်တွေပေါ်နေတာဖြစ်နေတာကိုယ်အောင်ဘယ်ဘုရားသခင်ကမှလှုပ်ပေးတာမဟုတ်ဘူးကိုယ်ကျင်စိတ်ကြောင့်ကိုယ်နေတာစသည်ပေါ့လေအဲ့ဒီလို ဆုံးဖြတ်ချက်ချနိုင်အောင်အကြောင်းကိုသိတော့ဖန်ဆင်းရှင်ပျောက်သွားရောဩဖန်ဆင်းရှင်မရှိဘူးလို့တို့မြတ်စွာဘုရားကပြောတာတဲမှန်ပါလားဆိုအကြောင်းအကျိုးယုံနာမြပဲဖန်ဆင်းရှင်မရှိဘူးလို့ယုတ်တရားနန္တရားကိုမြင်တဲ့ပေဇယပရိက္ခအညာပါရဏဂုံတဆင့်မြင်လာတော့ဘုရားအပေါ်မှာယုံကြည်မှုကြည်ညိုမှုတွေရင့်လာပြန်ပြီဟောတရဏဂုံတဆင့် မသိရင်ဝင်တဲ့တရဏဂုံအဲဆက်ရှုမှလိုက်တဲ့အခါကျတော့ဖောင်းတာပေါ်လာခဏနေပြောက်သွားပိန်တာပေါ်လာခဏနေပြောက်သွားညောင်းတာပေါ်လာညောင်းနေညောင်းနေမှတ်လိုက်ခဏနေပြောက်သွားဟောစောစောဝင်ကတော့မပြောက်နိုင်ဘူးညောင်းတာကြိုက်တာတွေဟာအဲမပြောက်နိုင်တော့ပြောင်းရပြင်ရတာပဲဟောညံရင်ပိုင်းကလေးရောက်လာတဲ့အခါကျတော့ကြာကြာမမှတ်ရဘူး၄50ကျလောက်မှတ်လိုက်ပျောက်သွားတာပဲအချက်20လောက်မှတ်လိုက်ပျောက်သွားတာပဲညောင်းတယ်ညောင်းတယ်အချိန်50လောက်မှတ်လိုက်ပျောက်သွားတာပဲအဲညောင်းတာကလေးမှ ပေါ်လာတဲ့ခဏနေရောက်သွားတယ်ဆိုအင်းမြတ်စွာဘုရားကဘယ်ထဲမှမမြဲဘူးဆိုတော့ဟုတ်သားပဲဘယ်ထဲမှမှပေါ်လာခဏနေပြောက်သွားအိမ်ပြန်ရင်လည်းမှတ်လိုက်အောင်ပြန်ရင်လည်းပြန်ရင်လည်းအဲအိမ်ပြန်ရင်လည်းပေါ်လာခဏနေပြောက်သွားတာပဲပြင်းတာပေါ်လာမှတ်လိုက်ခဏနေပြောက်သွားတာပဲအချင်းချင်းစကားပြောရင်လည်းစိတ်ပေါ်လာပြောရင်လည်းပြောရင်လည်းမှတ်လိုက်အဲခဏနေပြောက်သွားတယ်မမှတ်ပဲနေရင်တော့မပြောက်ဘူး အဲပေါ်လာခဏနေပြောက်သွားပေါ်လာခဏနေပြောက်သွားဘယ်ထဲမှမမြဲဘူးဆိုတော့ဟုတ်သားပဲဘုရားပြောတာသိမှန်တာပဲအဲ့ဒီမှာယုတ်တရားနန္တရားတွေရဲ့ပေါ်လာခဏနေပြောက်သွားမမြဲတဲ့အနိစ္စလက္ခဏာပေါင်းတဲ့ဘိနေတာရဲ့ယုတ်တရားနန္တရားတွေကအနိစ္စတရားအနိစ္စယုတ်နံတရားတွေရဲ့ပေါ်လာခဏနေပြောက်သွားမမြဲတဲ့အနိစ္စလက္ခဏာသိရော အဲ့ဒါနဲ့ပဲဘုရားမြဲစွာဘုရားပေါ်မှာအကြည်ညိုတွေယုံကြည်မှုတွေတိုးလာပြန်တော့အဲ့ဒါနံပါတ်3သမတနာဉာဏ်တရဏဂုံမေသိရင်ဝင်တဲ့တရဏဂုံပဲအဲ့ဒီမေသိရင်ဝင်တဲ့မေသာသနာအမွေခေါ်တဲ့တရဏဂုံစိတ်တွေတရားမြင်တဲ့တရဏဂုံစိတ်တွေတရဏဂုံခေါ်တဲ့ဉာဏ်တွေတစ်စင်းတစ်စင်းရင်ရင်တိုးတိုးတက်တက်တက်တက်လာအောင်လို့ အစမဘတရဇရှုမှကျင့်နေဟောအမှတ်73အနုလောမဉာဏ်မှတ်စိတ်ကမှတ်စိတ်ကအနုလောမဉာဏ်ဆိုတဲ့အမည်ယူလိုက်ရောအဲ့ဒီမှာပေါင်းတာမှတ်ပေါင်းတယ်လို့ခေါ်တယ်လှုပ်၍မှုဝါရောယုတ်တရားရဲ့မမြဲတဲ့အနိစ္စလက္ခဏာလိုချင်တဲ့မကောင်းတဲ့ဒုက္ခလက္ခဏာအစောမရအနိတ္တရအမရှိတဲ့အနတ္တလက္ခဏာပေါင်းတယ်လို့ခေါ်တယ်လှုပ်ရမှုဝါရောယုတ်ရဲ့အနိစ္စတွေကအနတ္တလက္ခဏာ၃မျိုး တမျိုးမျိုးကိုသိလိုက်တဲ့အနုလောမညာအမှန်ဆယ်သုံးမေတ္တရားတရဏဂုံပေါ်လာရောယောဂီရဲ့သိတဲ့မှာပေါ်လာတာဟာအဲ့ဒီမှာတော့နေတာတွေကအနတ္တအနုစိတ်အသေးစိတ်သေးသေးချာချာယုံတရားနံတရားရဲ့အနိစ္စတကအနတ္တသိလိုက်ပြီဒါတန်တရားနေဆုံးသွားတာပဲ အနုလောမဉဏ်လို့အမည်ရတော့တံလျာနယ်ဆုံးဟောအနုလောမဉဏ်ကအမှတ်စိတ်သူမှတ်တာကဖောင်းတယ်လို့ခေါ်တဲ့လှုပ်ရမှုရုပ်အာယုံအာယုံနဲ့မှတ်စိတ်အနုလောမဉဏ်အမည်ရတဲ့အာယုံမှတ်စိတ်တရဏဂုံလောကီတရဏဂုံပဲအဲ့ဒါပြီးတော့ဩဂောတရဘူးမဲဖို့တန်တရားရဲ့ဟောမှာပဲနိဗ္ဗာန်ကိုမြင်နိဗ္ဗာန်တရားကိုမြင်နိဗ္ဗာန်တရားကိုမြင်လိုက်တော့ သင်္ခါရဆိုတဲ့ယုံနဲ့ငြိမ့်တဲ့နိဗ္ဗာန်မြင်လိုက်တာနဲ့ဟောဆံရကိရိတာတွေလောဘအကျဉ်းစားဒေါသအကျဉ်းစားအိတ်တာမစ္စရိယမနာလိုသုံးဝန်ကြောင်းအသိလေးပြန်အတ္တဝိညာဉ်ဖန်ဆင်းခြင်းရှိမြဲတယ်လို့ယူဆွဲတဲ့ဒိဋ္ဌိအယံအစစ်မဟုတ်နိုင်ပါဘူးဆိုတဲ့ဝိသိကိစ္စအဲ့ဒါတွေအကုန်မျိုးပြုတ်တာပဲနိဗ္ဗာန်မြင်လိုက်တာ ਨੇ ဘယ်တော့မှပေါ်မလာတော့ဘူးဒီကိလေသာတွေအဲဒီမှာတဲ့ကျွင်းချက်မရှိဘုရားအစစ်ပဲလို့ယုံကြည်သွားပြီအဲ့ဒါအမတ်ဆိုင်ကလောကုတ္တရာတရဏဂုံတဲ့အဲ့ဒီလောကုတ္တရာတရဏဂုံစိတ်ပေါ်ဖို့ရှုမှတ်ခြင်းရတာအခုဝိညာဉ်ပြောတဲ့ကိုဏညာကြီးတို့အုပ်စုဟာဗုဒ္ဓမြတ်စွာဘုရားသင်ပေးတဲ့တိုင်ကျင့်တော်မှာအခုရင်ကပြောတယ်တရဏဂုံတွေတက်ကနေ14 15ပေါ်လာပြီးတော့ ဘယံအစစ်ပဲလို့ယုံကြည်သွားတာလောကုတ္တရာတရဏဂုံအဓိကမန္တရာခေါ်တယ်ဘယ်တော့မှဒီယုံကြည်ချက်မပြည့်စည်တော့ဘူးအဲဒါကြောင့်လောကုတ္တရာတရဏဂုံတင်းဆိုတာဒါပြောတာတရားမြင်မှဘယံမြင်လောကုတ္တရာတရဏဂုံတင်းတရားတော့ဒီမှာဇလန်းကလေးတစ်ခုနဲ့ဟောရမှာကိုအခုလောကုတ္တရာတရဏဂုံတင်းပုံတင်းကြီးပြောပြီးပြီဒါအချင်းချုပ်ပြောလိုက်တာပဲအိမ်ပြန်ရောက်ရင်ဒီလောကုတ္တရာတရဏဂုံတင်းဤတိုင်းနေတိုင်းနေတိုင်းရှုံ့မှပြီး လောကုတ္တရတဏ္ဍကုံတင်ကြရမယ်တချို့ပြန်သွားနည်းနည်းကလေးတောင်မရှိမမှတ်တော့ဘူးတဲ့ဘယ်နဲ့ဒီကသင်တဲ့ပရိက္ခလောကုတ္တရတဏ္ဍကုံတင်ပြီးလောကုတ္တရတဏ္ဍကုံတင်ပြီးသင်တဲ့ပရိက္ခဘလို့မှတင်စရာမလိုကိုယ်တဏ္ဍကုံကိုတင်မှရတာအသေးကောင်မှာဘုန်းကြီးအပါပေါင်းတသိန်းဗုဒ္ဓတရဏကိစ္စမြည်ဆိုပေးအောင်အသေးကောင်နဲ့ဘာမှမဆိုင်ဘူးကျန်တဲ့လူတွေကုသိုလ်ရတာရှိတယ် အကွာသေးပြီပြီဆိုတော့ကို့အတွက်အကျိုးမများဘူးပေါ့ကျန်တဲ့ပုဂ္ဂိုလ်ကတော့ဗုဒ္ဓသရဏကိစ္စမြဓမ္မသရဏကိစ္စမြသံဃာသရဏကိစ္စမြအဲဆိုရတာကျန်တဲ့လူတွေကုသိုလ်ရပါတယ်သူတို့ရမှာပဲကိုနဲ့မှမဆိုင်ပဲအဲ့တော့မသေးခင်နေတိုင်းနေတိုင်းသရဏဂုံတင်စမ်းပါသရဏဂုံ15မျိုးရှိတဲ့အထဲဟောဒီနေ့အပြည့်ဓမ္မဒါရိကကြီးသရဏဂုံ7ရသွားတယ် ဟိုးတရဏနီတရဏဂုံ15ရသွားတယ်15ဆိုတော့လောကုတ္တရာတရဏဂုံရောက်တာပဲ17ဆိုတော့လောကီတရဏဂုံပဲရှိသေးတယ်လောကီတရဏဂုံ17ကျော်သွားရင်12 13 14 15ဆိုတာဒိုင်းနေပဲနာကိုမနာဘူးလောကုတ္တရာတရဏဂုံစီကိုတက်သွားတာလောကုတ္တရာတရဏဂုံကိုယ်စိတ်ထဲပေါ်ပြီးတော့ရောက်လာတာရောက်လာအောင်လို့ပြည့်ပြည့်တင်းပေးရတာ ကျွတ်မှရှုမှပြီးတော့တရဏဂုံတွေကိုယ်စိတ်ထဲရောက်လာအောင်ကိုယ်စိတ်ထဲပေါ်လာအောင်ပြည့်ပြည့်မှတ်မှတ်ပြီးတော့တင်ပေးရတာအဲ့ဒါကိုလောကုတ္တရာတရဏဂုံတင်တယ်လို့ခေါ်တယ်။ပါမောဇဘုလဘိက္ခုပတ္တနောဗုဒ္ဓသာတနေအရိကေသေဗရံတတံသင်္ခါရုပသမန္တုခံဗုဒ္ဓသာတနေမြတ်စွာဘုရားသာသနာတော်မှာပတ္တနောကြီးညိုသည်ဖြစ်၍ပါမောဇဘုလဘိက္ခုမြတ်စွာဝန်သာသောယောဂီသည် တေခါရုပသမံတေခါရုပသမံ၆ဓာရနဲ့ဖြစ်ပေါ်ထင်ရှားသောယုံနံတေခါရတွင်ငြိမ်းရာဖြစ်သောတန်တန်ဒုက္ခငြိမ့်တဲ့ချမ်းသာသောဗရဏိဗ္ဗာန်ကိုအရိကေစီမှန်ရင်မှန်ရင်ရနိုင်လေတော်တည်းသာဓု ဗုဒ္ဓမြတ်စွာဘုရားရာဇကြိုပြည်မှာနေတဲ့အချိန်ခါတုန်းကသာဝတိမြို့သားအရှင်ဝက်ကလေးဆိုတဲ့ယဟန်လူနဲ့ဆက်စားပြီးဟောတဲ့ဒေသနာတရားတော်ဗုဒ္ဓသာသနာတော်မှာကြီးညိုသူ ဗုဒ္ဓနဲ့ဆက်ဆက်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေရင်ထောဝမ်းသာမှုစတွေကိုရှုပြီးသင်္ခါရငြိမ့်တဲ့နိဗ္ဗာန်ကိုဘောဓရဘူညာမေညာဆိုတဲ့တဏှဂုံစိတ်တွေနဲ့မြင်သိပြီးတော့ရတယ်ဒီလိုမြတ်စွာဘုရားကဟောတာအဲ့ဒါနဲ့ပတ်သက်ပြီးဖြစ်ရဇလန်းကလေးပြောကြစို့ ဗုဒ္ဓမြတ်စွာဘုရားဒီဒေသနာတရားမဟောခင်ဒေသစာဤလက်နောက်အနာရဝိန်တတိကတာဝတိမှာကျောင်းတော်ကြီးဆောက်ပြီးတဲ့အခါမြတ်စွာဘုရားပင့်အဲမြတ်စွာဘုရားကောသလနိုင်ငံတာဝတိမြို့တော်နဲ့တော့ပါဝန်ကျင်းလှဲ့လဲပြီးတရားဓမ္မဟောပြတဲ့အချိန်တနေ့သောအခါဝက်ကလိအမည်ရှိတဲ့တထေပုံနာသား လမ်းသွားရင်မြတ်စွာဘုရားနဲ့ဆုံမိတယ်မြတ်စွာဘုရားမြင်းမြင်းချင်းကြည်ညိုတာဆိုရအောင်ဘဂဝါဟူမျောမဝအလကုံအင်းဤဆုံးလင်းသောတိရိဘုံတော်ရှင်ဘုရားသခင်ကိုကြည်ညိုမြတ်တို့ဤခိုးပါဤဖရာဘဂဝါ ဦးမျောမဝအလှကုန်အင်းဤဆုံးလင်းသောသီရိဘုံတော်ရှင်ဘုရားသခင်ကိုဤညိုမြတ်တို့ဤခိုးပါဤဖရာဘဂဝါဂုံတော်ထဲမှာဘုံတော်6ပါးဆိုတာရှိတယ်ဣတိယဓမ္မယတတိရိကာမပယတ္တာဘုံတော်6ပါးအဲဒီမှာတိရိဘုံဆိုတာ အရာစကားနဲ့ကလေးတွေနားလည်အောင်ပြောရင်သိပ်လှတာအဲလှတာကိုသိရီဘုံတော်လို့ခေါ်တယ်မြတ်စွာဘုရားရဲ့ကိုရင်ငါစိတ်ပိုင်မြေခုံမြေခုံမို့လို့မြေလုံးမြေလုံးမို့လို့မေးမေးမို့လို့နာတာနာတာမို့လို့ခြေချောင်းလက်ချောင်းတွေအကုန်လုံးအနေအထားသူတကားလေးနဲ့မတူ တမှုထူးခြားပြီးတော့ကြည်ကျင်စရာရှုကျင်စရာကောင်းအောင်ကိုကြက်တရေဆောင်အလှကုန်အင်းစုံလင်ပြေဝတဲ့ တိရိဘုံတော်ကုံနဲ့ပြည့်စုံတဲ့မြတ်စွာဘုရားဝဲဂရိအမျိုးကုံသာမြင်လိုက်တာနဲ့တခါတည်းကြည်ညိုသွားတာပဲအရာစကားနဲ့ပြောတော့ခင်တာပါပဲကြည်ညိုတယ်ခင်တယ်ဆိုတော့အဲကြည်ညိုတယ်ဆိုတော့တကလုံးနဲ့တွဲပြီးတော့ခင်တယ်လို့သုံးရတော့တဒါလွန်တော့တဏှာဆိုတော့ဂေဟတိတပေမဂေဟတိတပေမလို့ခေါ်တဲ့အဲတိတ်ပြီးတော့ခင်မင်ကြည်ညိုသွားမမြင်ရမနေနိုင်ညဇောပြနဲ့ရင်ဆိုင်တွေ့ ရည်ညိုတဲ့တရားတရားတွေနဲ့အိမ်ပြန်သွားတာရင်တောင်းရင်မြတ်စွာဘုရားပုံတော်ပဲစိတ်ထဲမှာမြင်နေတဲ့တို့ယောဂီတွေတရားမှတ်တဲ့အခါအမေအမြင်အဖေအမြင်သလိုပေါ့ဝါယသူမှာမမှတ်ပဲနဲ့ကိုတကားတဲ့မြင်နေတာမျက်စိနဲ့ကြည့်နေရသလိုစိတ်ထဲမှာရုပ်ပုံပေါ်ပြီးတော့ကဘုရားကိုမြင်နေအဲအမြဲတမ်းမြင်ခြင်းစိတ်ပေါ်လာတဲ့အမြဲတမ်းကြည့်ပြီးတော့ကဖူးမြော်နေခြင်းတဲ့စိတ်ပေါ်လာတဲ့ ငါလူဘဝမှာနေလို့တော့မြတ်စွာဘုရားအမြဲတမ်းဥမြောက်ွယ်မရဘူးသင်္ကန်းဝတ္ထကောင်းတယ်အဲမိဘမှာခွင့်တောင်းပြီးတော့ကသင်္ကန်းဝတ်သင်္ကန်းဝတ်ပြီးသူ့မျက်နှာမြတ်စွာဘုရားရှိတဲ့အရာမှကြီးပဲတဲ့အဲစာထဲမှာတော့သောခံသွားတဲ့အချိန်လောက်ပဲအရှင်ဝိဂရိရဲ့မျက်နှာမြတ်စွာဘုရားဘက်မှာမရှိဘူးလို့ဆိုတဲ့ဒါနိဒတနာနေပြလို့ပြောရမှာပေါ့အိမ်သာတက်တဲ့အခါရေချိုးတဲ့အခါသွန်ဟန်သွားတဲ့အခါအဲလိုအခါဒီမှာတော့ အရှင်ဝိဂရိရဲ့မျက်နှာမြတ်စွာဘုရားစီမရောက်ဘူးကြံတဲ့အချိန်လေးအများဆုံးမြတ်စွာဘုရားကိုမျက်စိနဲ့မြင်ရတဲ့အရာမှာတော့အရှင်ဝိဂရိကနေတာတဲ့အဲ့ဒါတရားခေါ်တဲ့အဲ့အဲ့ဒီတရားယုံကြည်မှု ကြည်ညိုမှုဟာတရားကိုမမြင်သေးဘူးတာမန်တရားတာမန်ယုံကြည်မှုကြည်ညိုမှုတာမန်ယုံကြည်ကြည်ညိုတဲ့စိတ်ဆိုတဲ့တရဏဂုံပဲ ကြည်ညိုစရာပုံတော်ပိုင်ရှင်မြတ်စွာဘုရားကတရဏသောတရဏအမြင်ရတဲ့မြတ်စွာဘုရားကို ကြည်ညိုတဲ့အရှင်ဝက်ကလေးရဲ့စိတ်ကအကုန်ပေါင်းလိုက်တော့တရဏဂုံအရှင်ဝက်ကလေးဘုရားဗမာကြည်ညိုတဲ့စိတ်တရဏဂုံဆိုတာတာမန်ပဲတရားမြင်ပြီးကြည်ညိုတာမဟုတ်သေးလို့တာမန်ပတာရတရာလို့ခေါ်တယ်အဲဒီပတာရတရာတဲ့နည်းနည်းအဆင့်မျက်နှာကဩကပနာတရာ ဟောကပနာတရားနဲ့တွဲတဲ့ကြီးညိုစိတ်အရဟံနလူမြမကောင်းစွာဥတိုက်ပူဇော်ထိုက်သောဘုရားသခင်ကိုကြီးညိုမြတ်သောရှိခိုးပါ၏ဘုရားလူရောနာရောမြမရောရှိခိုးဥတိုက်ပူဇော်ထိုက်တဲ့ဘုရားမွေးဖွားပြီးသကလေးအရွယ်ဆရာဒေဝီလယသိကြီးရဲ့အုတ်ခေါင်းပေါ်မှာခြေစုံရထားကို မြင်ရခြင်းကြောင့် အဖေအရင်ကိုယ်တိုင်ငယ်ငယ်ကရှ िख ိုးခံခဲ့ရတဲ့ဖရာအဲမြတ်စွာဘုရားဂုံလေးကိုသိသိသုံးသပ်ပြီးတော့ကဖြစ်ပေါ်လာတဲ့ကြည်ညိုစိတ်အဲဒါဩကပနာတရာတော်တော်လေးရင့်ပါတဲ့ဒီယုံကြည်မှုကြည်ညိုမှုကအရဟံကိလေသာယံတော်လွန်ခြင်းမောင်းတော်မူနိုင်စွမ်းသောဘုရားတခင်ကိုကြည်ညိုမြန်တော့ရှိခိုးပါ၏ဗျာလောဘကိလေသာဒေါသကိလေသာဒါအများနာလေတာ အဲဒီလောဘဒေါသကိရိတာယံတွေကိုတော်လှန်အမြင့်ပြချေမှုန်းနှိမ်စွမ်းတဲ့ဖရာကာမဆက်တပုံထဲမှာဝသဝရိဏပြည်ဆိုတာကာမဂုဏ်အာယုံ အသုံးအဆောင်တက်ရှိတက်မဲ့အကောင်းဆုံးနေရာပေါ့အဲဒီဗုဒ္ဓနဲ့ကမန်နဲ့မင်းကြီးရဲ့သမိတဏှာရာဂရတိဗုဒ္ဓမြတ်စွာဘုရားတဏ္ဍဌာနစံနေစဉ်တနေရာမှာရောက်လာတယ် အဲ့ဒီနတ်သမီးတွေရဲ့အသွင်အမြင်ရအတန်ကြရနတ်သမီးတွေမှာလိမ့်လာတဲ့နတ်နသာတနကအနတ်နေမွေးရနမ်းရပေမဲ့ထိုအမြင်အာယုံ အနတ်အာယုံ အကြအတန်အာယုံလေးနဲ့ပတ်သက်ပြီးနည်းနည်းကလေးမှနှစ်သက်တွေ့တာမဲ့မောတဲ့လောဘကိလေသာမဖြစ်ပေါ် ။ဘာကြောင့်ဘောဓိမြောင်ပလင်တဲ့မှာအဲ့ဒီကိလေသာလောဘတွေအပြတ်ရှင်းထားခဲ့လို့အာယုံကောင်းတွေနဲ့တွဲပြီးလောဘဖြစ်ပေါ်မလာတော့ဘူးတဲ့။အဲယန္တုအရှင်ဒေဝရကတောင်ထိပ်ဘောကနေပြီးကြောက်တုံးကြီးလိမ့်ချသတ်။ယန္တုရှင်ဒေဝရဘောမှာမကျေနပ်တဲ့ဒေါသကိလေသာလည်းမဖြစ်ပေါ်ဘူးတဲ့။ယန္တုဆိုရအကြောင်းအာယုံကြောင့်သောယံတို့ဘောမကျေနပ်တဲ့ဒေါသကိလေသာဖြစ်တော်မှမဟုတ်ဘူး။ဘာကြောင့် ဗောဓိပင်အပရိနဲ့မှာအပြတ်ရှင်းခဲ့ပြီဘယ်သူနဲ့ရှင်းခဲ့တယ်လဲမဲဆိုတဲ့အဲ့ဒီတရားကြီးနဲ့ရှင်းခဲ့တာအမှတ်စဉ်ကမေတ္တရားအာတဝေခရဝိဇ္ဇာခေါ်တဲ့အဲ့ဒီအမှတ်စဉ်ကမေတ္တရားနဲ့ကိုယ်စိတ်ထဲမှာပေါ်အောင်လုပ်ပြီးတော့နိဗ္ဗာန်ကိုမြင်ပြီးအဲ့ဒီလောဘဒေါသကိလေသာအပြတ်ရှင်းခဲ့တာအပြတ်ရှင်းခဲ့တော့လိုချင်စရာတွေ့လို့လိုချင်တဲ့လောဘမပေါ် စိတ်ဆိုးတရားတွေ့လဲစိတ်ဆိုးမကျေနပ်တဲ့ဒေါသမပေါ်အဲ့ဒါကြောင့်အရဟံကိလေသာယံတော်လန်ခြင်းမောင်းတော်မူနိုင်စွာသောဘုရားသခင်ကို ကြည်ညိုမြတ်လို့ရှိခိုးပါ၏ဘုရား၌ရှင်ကြည်မိမိနဲ့တို့ယောဂီတွေဟောကြောင့်ဒီကိစ္စကလေးတွေ့ရင်မကြည်မလင်ကလေးဖြစ်တတ်တယ်အဲ့ဒါဒေါသပဲနေတဲ့တာယာမှုကလေးဖြစ်တတ်တယ်အမှတ်လို့ကောင်းပြီဆိုဒီတိုင်းမှတ်လို့ကောင်းတယ်လို့နောက်တိုင်းကျတော့ကောင်းကျင်တာအဲ့ဒါလောဘပဲ။ အာမြတ်စွာဘုရားမှာဘယ်လိုနှစ်သက်စရာအာယုန်နဲ့ပဲတွေ့တွေ့လောဘမဖြစ်ဘယ်လိုမကျေနပ်စရာအာယုန်နဲ့တွေ့တွေ့အကြောင်းနဲ့တွေ့တွေ့ဒေါသမဖြစ်အဲတို့တဲ့သားတယ်ပေါ့အရဟံသူတော်မတရားမကောင်းမှုပြုလုပ်ဖို့လုံခြုံစိတ်ဝါရရှိတော်မမူသောဘုရားသခင်ကိုကြည်ညိုမြန်လို့ရှိခိုးပါ၏ဘုရားမြတ်စွာဘုရားမှာသူများမသိအောင်မကောင်းတာလုပ်ဖို့နေရာရလို့မရှိဘူးတဲ့ မကောင်းတာလုပ်ရင်သူများမသိမဲ့နေရာရဲလို့မြတ်စွာဘုရားမှာမရှိမရှိတော့မကောင်းတာမလုပ်ဘူးပေါ့စိတ်ရောနှုတ်ရောကာယကံရောအဲ့တော့မိမိတို့နဲ့နှိုင်းရှင်ကြည့်အာဘုရားဟာသားပြီးတယ်အဲဘုရားကောင်နေစိတ်ပြီးတော့ကယုံကြည်တာကြည်ညိုတာဩကပနတရားတဲ့အဲ့ဒီယုံကြည်ကြည်ညိုစိတ်ဆိုတဲ့တရဏဂုံကတော့တော်တော်လေးခိုင်ခံ့ပါရဲ့ အဲ့ဒါပဲဒီလောက်နဲ့တော့မခိုင်ရသေးပါဘူးအဲ့ဒီတရဏဂုံကြောင့်ဘာလို့မလဲသီလဝိတ္တုတိစိတ်တဝိတ္တုတိဒီလောက်ပဲရှိတာပဲတို့ဇေယမှာလေနာမရူပပိဋကဉာဏ်ဆိုတဲ့အဆင့်မြင့်တရဏဂုံအဓိကမတရာဆိုတဲ့အဆင့်မြင့်တရဏဂုံမပေါ်သေးဘူးဒီလောက်နဲ့ရတော့ဘာဖြစ်လို့တရားမှမမြင်သေးပဲညသောဖြင့်ဂုံတွေကိုစိတ်ပြီးတော့ကြည်ညိုတဲ့စိတ်တရဏဂုံဟောကပနာတရာတရားမမြင်သေးဘူးငါးပါးသီလမြင်အောင်ထိမ့်မယ်ရှင်ပါးသီလစောင့်မယ် အရဟံစတဲ့ဘုရားကုံတွေပွားမယ်ပရိစိတ်မယ်မေတ္တာပွားမယ်ဒါလောက်ပဲရှိတယ်စိတ်ဓာဝိတ္တုတိတရားကိုမမြင်သေးဘူးဒီတရဏဂုံလောက်နဲ့ဒီကြည်ညိုစိတ်လောက်နဲ့တရားမမြင်သေးဘူးအဲတရားမြင်ဖို့ဆိုတော့ခြောက်တော်တာထင်ရှားတဲ့ယုတ်တရားနန္တရားတွေအဆက်မပြတ်တဲ့တရားရှုမှတ်မှာနာမရူပပရိသေရဉာဏ်သောတာပြောတဲ့ယုတ်တရားနန္တရားမြင်သွားပြီအဲအဲ့ဒါဆိုတော်တော်လေး ခိုင်မြဲသွားပြီဗောဒီယုံကြည်မှုကြည်ညိုတရဏဂုံစိတ်ကခိုင်မြဲသွားပြီအခုအရှင်ဝက်ကလေးမှာဘုရားကြည်ညိုတဲ့တရဏဂုံဆိုတာတာမန်လောက်ပဲတရားမမြင်သေးဘူးကြည်နေကျင်တာဘူးနေကျင်တာဒါလောက်ပဲရှိတယ်အဲမြတ်စွာဘုရားကအမတ်မထင်ပဲနေပါသေးတယ်တော်တော်ကြာတော့အရှင်ဝက်ကလေးငါတရားတွေနားတာများလာပြီ အတွေ့ခေါ်လေးလည်းရင့်လောက်ပြီးအဲအိန္ဒြေအိန္ဒြေရင့်အောင်စောင့်နေရတာတဲ့အတွေ့ခေါ်ရင့်တာအမျောမြင်ရင့်တာပြောလိုက်ရင်ကြောင်းကျိုးဆက်သဘောတရားနားလေလက်ခံနိုင်မဲ့အတွေ့ဉာဏ်ဒါရင့်အောင်စောင့်နေတာအိန္ဒြေရင့်အောင်စောင့်နေအဲဒီယဟန်တော်ငါတရားအထုတ်ဖို့တိတ်ပေါ်လာအောင်ပြောဥမှာပဲအဲဒီလို ဆင်ခြင်ပြီးဗုဒ္ဓမြတ်စွာဘုရားပြောတဲ့ကိတေဝေကတိအိမိနာပုတိကာယိနာဒိဋ္ဌိနာစေတဝေကတိငါ့ကိုအကောင်ပုတ်ကြီးကြည်နေခြင်းဖြင့်သင်မှာလောကုတ္တရာတရဏဂုံဖြစ်ပေါ်၏အတွက်ဘာမှအကျိုးမရဘူးယောခောဝေကတိဓမ္မံပတ္တိယုတ်တရားနန္တရားယုတ်တရားနန္တရားတို့ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာ အဲ့ဒါပြီးတော့မှနိဗ္ဗာန်ဒီတရားကို မြင်လူသာလင်းသောမှန်ပတ္တိငါဘုရားကိုမြင်သူဖြစ်တယ်ဒီလိုပြောတာသင်သင်ငါကိုပဂရိမျက်စိနဲ့မြင်နေရပြီမဲ့လို့သင်ကို6ဓာရမှာထင်ရှားဖြစ်ပေါ်နေတဲ့ယုတ်တရားနံတရားကိုလည်းမမြင်အဲ့ဒီယုတ်တရားနံတရားရဲ့အနိစ္စဒုက္ခအနတ္တဖြစ်ပျက်ကိုလည်းမမြင်အဲ့ဒီဖြစ်ပျက်ကင်းတဲ့အသင်္ကတနိဗ္ဗာန်ကိုလည်း ဘောတရပူညာမဲညာဖိုညာနဲ့မမြင်ဆိုတော့သင်ဟာငါ့ကိုမမြင်ဘူးတဲ့သင်ကန်းနေတယ်ငါ့ကိုမမြင်ဘူးဘာဉာဏ်မျက်စီမှမရှိပဲဉာဏ်မျက်စီမရှိလို့ကန်းနေတယ်တဲ့သင်ငါ့ကိုမမြင်ဘူးတဲ့ပကိဉ္မျက်စီတော့ရှိတယ်လေနာမရူပပရိက္ခဉာဏ်ပိစ္ဆပရိက္ခဉာဏ်ဆိုတဲ့အဲအဲ့ဒီဉာဏ်မျက်စီတွေယခဝဂရိဓမ္မံပတ္တိသောမံပတ္တိ တရားမြင်မှငါဘုရားကိုမြင်တာ။အော်သီလဝတ္တုတွေစိတ်တဝတ္တုတွေလုံးတယ်ဘယ်တရားမြင်မလဲ။နာမရူပပြိဿဉာဏ်ပိစ္ဆယပြိခဉာဏ်ဒီဉာဏ်မြင့်တဲ့နှစ်ခုပေါ်လာရင်ပဲယုတ်တရားနံတရားအကြောင်းကျိုးပြိဿသမုပ္ပါဆိုတာမြင်ပြီ။သမန္တရဉာဏ်ကဆိုပြအနုလောမဉာဏ်ဒီဉာဏ်မြင့်စီတွေပေါ်လာရင်ပဲယုတ်တရားနံတရားတို့ရဲ့အနိစ္စတို့ကအနတ္တဖြစ်ပြမြင်ပြီ။ ဘောဓရဘုံညာမဉ္ဇဏ်ဘုံညာပေါ်လာရင်နိဗ္ဗာန်ကိုတရားကိုမြင်ပြီအဲဒါကြောင့်သင်ဟာဘာတရားကိုမှမမြင်လို့ငါဘုရားကိုလည်းမမြင်ဘူးဝက်ကလေးသင်ပကတိမျက်စိနဲ့ငါကိုယ်ကောင်ပုံကြည့်ကြည့်နေလို့အကျိုးမရှိဘူးလို့မိန့်တော်မူတာ။အဲဟောဒီနေရာမှာကြည်သားဗုဒ္ဓမြတ်စွာဘုရားကကိန္ဒီဝက်ကလေးဣမိနာပုတိကာယေနဒိဋ္ဌိနာငါကိုယ်ကောင်ပုတ်ကြီးကြည်နေခြင်းဖြင့်ဘာမှအကျိုးမများ။ မြတ်စွာဘုရားငါကိုကောင်ဘူးကြီးတယ်သူ့ဟာသူပြောတာအဲစဉ်းစားကြည့်လေဘုရားမြတ်စွာဘုရားလည်းလူတွေချက်ပြုတ်တဲ့ပြီးနှံဖွန်းဟင်းဆိုတာတွေဖုံးမိတာပဲဘုရားမြတ်စွာဘုရားအတုတော်ရဏမဟာရာဇာလူသားကပောက်ခွာခဲ့တဲ့လူသားဘုရားအဲဒါဘုန်းကြီးတို့ယောဂီတို့နဲ့မြတ်စွာဘုရားမှာရှိနေတဲ့ယုတ်နံခြင်း ပါกว่าမလဲသူ့မှာပါရမီတွေဖြည့်ထားလို့ဉာဏ်ထူးတာဉာဏ်ပူတာရုပ်တတ်တတ်အနေနဲ့အတူတူပဲအမျိုးသားဆိုရင်ဒါအကုန်လုံးတူတယ်ဗုဒ္ဓမြတ်စွာဘုရားမှာရှိတဲ့ရုပ်ပိုင်းဆိုင်ရာအမျိုးသမီးနဲ့ဆိုရင်တော့အကုန်လုံးမတူဘူးပေါ့အမျိုးသမီးတွေမှာပုရိသဘာဝယုံရှိဘူးအိဋ္ဌိဘာဝယုံရှိတယ်အဲကျန်တဲ့ယုံတရားတွေကတော့အမျိုးသမီးတွေကျန်တဲ့ယုံတရားအနေနဲ့ဗုဒ္ဓမြတ်စွာဘုရားအမျိုးသားတွေရဲ့ယုံတရားနဲ့တူတူပဲပဲအဘိဓမ္မာသဘောနဲ့စစ်ကြည့်ရင် အဲနေ့စဉ်နေ့စဉ်အာဟာရဆိုတဲ့အရေးဖတ်တွေထည့်ပြီးတော့အားဖြည့်ထားရတယ်မြတ်စွာဘုရားရဲ့ရုပ်ကိုအဲဒါကြောင့်မြတ်စွာဘုရားကြည်ကြည်ကျင်ကျင်သွန့်ရတယ်အဲစမ်းတော့တဲ့အစာတွေအကုန်လုံးမကြည်ညက်မကြည်ညက်တော့ကျင်ကြီးတချို့ကျင်ငယ်တချို့ပေါ့အဲအောင်ကျင်ကြီးကျင်ငယ်တွေရှိနေတဲ့ငါကိုကောင်ဘောလို့မြတ်စွာဘုရားကပြောတာအဲလူသားတွေကလူလူသားတွေကလူသားဘုရား သာထကနာငါဖရတော်မှာတော့အခါတာရောနိပိညွန်ပြယုံရတာဇွမ်းနိုင်ကြပါကုန်ဤလူသားဖရနိပိယုံတဲ့ပုဂ္ဂိုလ်မသွားနိုင်ဘူးတဲ့အဲ့ဒါတွေကိုမသိကြတော့ဒီနေ့ဘာလုပ်ကြယက္ခိနာသာခာဖရဆိုမှုကိုကျင့်နေဘယ်နှလုံးတိမှန်ပြီးကိုယ်ကိုယ်ရင်ဘာအန္တရာယ်ကင်းတဲ့ကိုဒီနေ့ဒီနေ့ဖြစ်နေကြတာအဲ့ဒီတက်ရှိလူသားဖရကိုယ်တိုင်တောင်မှကာကွယ်လို့မရတဲ့ဇာလန်းတစ်ခုရှိတယ် ဘောဒလရှင်မင်းရဲ့တာဝိရူပမင်းဖြစ်တော့မြတ်စွာဘုရားရဲ့အမျိုးတွေကိုတတ်မလို့စစ်တကြီးနဲ့သွားတယ်မြတ်စွာဘုရားကသိတယ်ငါအမျိုးတွေတော့သေကုန်တော့မှာပဲဆိုပြီးဘောဒလနဲ့ကပိလနိုင်ငံနေသက်သစ်ပင်ကြီးတပင်အောက်မှာသွားပြီးတော့ထိုင်းနေတယ်မြတ်စွာဘုရားကဝိရူပစစ်တိုင်းနဲ့လာတော့တွေ့ရတာပေါ့လေဖယားနာသွားရှ िख ိုးဝါချဝိရူပမင်းကမြတ်စွာဘုရားမြတ်စွာဘုရားသတင်းသုံးထိုင်းနေတဲ့သစ်ပင်ကအရွက်ကျဲ နေပြောက်တွေထိုးပါတယ်ဟိုဘက်ကအပင်ကအရွက်စိတ်အရိတ်ကောင်းပါတယ်ဖရာရွှေမြို့အရိတ်ကအေးတယ်ကွယ်တဲ့မြတ်စွာဘုရားပြောတယ်တကားဝိရဒဝမင်းကနေပြောက်တွေထိုးနေတယ်တဲ့ဒီသိပ္ပိအောင်မကောင်းပါဘူးတဲ့အေးရွှေမြို့အရိတ်ကအေးတယ်တဲ့အရွက်စိတ်တဲ့သိပ္ပိရိတ်ကမအေးဘူးတဲ့ရွှေမြို့အရိတ်ကအေးတယ်ဟောသူ့အမျိုးတွေမတတ်စေချင်လို့ပဲဝိရဒဝရှင်မင်းသိတယ်သူစိတ္တကြီးသိပြီပြန်သွားတယ် သူအာဃာရကမကြည်ဘူးတိုက်ကျင်တဲ့စိတ်ကပေါ်လာပြန်တယ်ပေါ်လာပြန်တဲ့စိတ်ဓာတ်ကြီးနဲ့သွားပြန်ပြီကပိလဝနိုင်ငံတော်မြတ်စွာဘုရားကနှစ်ကြိမ်မြောက်ထိုနေရာသိပင်အောင်မှာပဲသွားထားရောက်လာဘုရားတုပကပြောပြန်တာပဲအရွယ်မသိနေရိပ်မကောင်းနေရောက်တွေထိုးပါတယ်ဗျာဒီမျိုးအရေးကအေးတကွယ်အဲနဲ့ဝိရတုပသူ့အမျိုးတွေမတတ်စေချင်လို့ပြောတာဆိုပြီးပြင်းသွားပြန်ရော သုံးချိန်မြောက်လာများပြီစိတ်ဓာတ်ကြီးနဲ့မြတ်စွာဘုရားကအဲ့ဒီတွေတော့အင်းငါနှစ်ချိန်ရှိပြီတားတာဒီမင်းဟာငါအမျိုးတွေပေါ့ခဲမကြည့်ဘူးသွားပြန်ပြီတားငါအမျိုးတွေမှာဘာအတိတ်အကြောင်းများရှိတယ်လဲပုဗ္ဗေနိဝါဒနုဒ္ဓရိသမထအဘိညာဉ်စွန့်အင်းနဲ့ရွှေမျိုးတွေရဲ့အတိတ်ဇာလံကြည့်လိုက်တဲ့အခါကျတော့မြင်တာပေါ့အခုရုပ်မြင်သားညာတယ်လီဗေးရှင်းမြင်ရတယ်လို့ပဲမြတ်စွာဘုရားဉာဏ်ထဲမှာ ရှင်မျိုးရဲ့အတိတ်ကလှုပ်ရှားပုံအငါးတွေကြီးတဲ့အိုင်နဲ့တပြောတမစုပေါင်းပြီးတော့ငါးသေးတဲ့ဆေးတွေထဲတာကိုစားလို့ရတဲ့ငါးလည်းပေးမရတဲ့ဟာလည်းပေးအဲ့ဒီပါဏာတိပါဒအကုသိုလ်ဒီနေရာမှာသခန်းထားလာပြီအကုသိုလ်ကလုံဆော်လာပြီဆိုရင်တက်ရှိဘုရားတောင်တားလို့မရဘူးအဲသူတို့အကုသိုလ်ကြောင့်ငါတားလို့မရတာကဲငါကြောက်ရမယ်နေမှာမြတ်စွာဘုရားကြောက်ရမယ်နေတော်မူတဲ့တက်ရှိဘုရားတောင် အကုသိုလ်လှုံ့ဆော်လာတဲ့သေဘေးတားလို့မရရင်ဒီနေ့ဒက္ခိဏသာခပုံတော်ဒီမှာမှုကိုးကြမကလို့မှုကိုးရာရိုက်အောင်အကာကွယ်ပေးနိုင်မှာမလားအေးကံကံရဲ့အကျိုးတရားချမ်းသာကြီးပွားခြင်းကောင်းတဲ့ကုသိုလ်ကံလေးကြီးပဲလုပ်ပါကောင်းတဲ့မနောကံကုသိုလ်ကဖောင်းတဲ့ပိနေစားလေးချောင်းတော်တာအစမပြတ်ရှုမှတ်တဲ့ဝိပဿနာဘာဝနာဒါမနောကံကုသိုလ်အလုပ်တွေ ကာယကံဝစီကံကုသိုလ်ကသီလမြဲအောင်ထိန်အဲ့ဒါပဲကာယကံဝစီကံမနောကံကုသိုလ်တွေကလုပ်ပါအဲ့ဒီကုသိုလ်တွေလို့ဒီကုသိုလ်တွေကအကျိုးပေးနေမှာပဲရိုးရိုးပုံတော်တွေထားအဲ့ဒီပုံတော်တွေမြင်ရင်အရဟံစတဲ့ဂုံတော်တွေတရိယာဘောအရဟံစတဲ့ဂုံရှင်သက်ရှိဘုရားကိုတရိယာဘောဆိုဒီပုံတော်ကိုထားရတာအမှုကိုးချက်တွေပါတွေလုံးမနေပါနဲ့ကွယ်ရိုးရိုးသာကိုးကွယ်သမ်းပါ မလိုအပ်တာတွေအချိန်တွေဖြုံးငွေတွေဖြုံးဟုတ်လားအဲရိုးရိုးလေးကိုယ်ွယ်ရိုးရိုးလေးကိုယ်ွယ်ပြီးဗုဒ္ဓမြတ်စွာဘုရားညွှန်ကြားတယ်နေ့တိုင်းကျင့်ပြီးတော့ကတရဏဂုံတင်ဣမိနာပုတိကာယနာဒိဋ္ဌိနာဤကိုကောင်းဘုဖြင့်ပင်ကြည့်နေခြင်းကြောင့်သင်မှာဘာမှအကျိုးမများအဲမြတ်စွာဘုရားလည်းရောက်နေနေ တို့လူတွေစားတဲ့အာဟာရအာဟာရမျိုးနေ့စဉ်ထဲ့သွင်းစားတော့ပြီးတော့ကမြတ်တရက်တီအောင်လုပ်နေရတာအဲတော့တာထာဂနာငါဘုရားတို့မှာတော့အခါတာရောနိပင်ညွန်ပြယုံမြတာစွန့်နေကြပါကုန်၏အကုသို့မဖြစ်အောင်နိပင်ညွန်ပြနိုင်တဲ့အကုသို့တွေကိုအပြတ်ရှင်းဖို့မိဂရာဘုံဝိပဿနာနိဗျူဟာသင်ပေးညွန်ပြနိုင်တယ်ဒါအဓိကပဲ အဲဒီနေ့မြင်မောက်ခဲ့ဘယ်ပုဂ္ဂိုလ်တို့ရဲ့လက်ရကြံဆိုပြီးလူသားတာတွေရှိသေးတယ်အဲဒီလက်ရကြံစားရင်ဘာဖြစ်တယ်ညာဖြစ်တယ်ယောဂပြောက်တယ်အယောင်ဝယ်ကောင်းတယ်အလုပ်ရတယ်ယာတုတက်တယ်ပေါ့လေစုံလို့သာမွေးအောင်တယ်ဆိုပြီးဟင်းအဲဒီပုဂ္ဂိုလ်ရဲ့လက်ရကြံတွေစားကြတယ်မြတ်စွာဘုရားနောက်ဆုံးကဆုံလားပြင်းနေဖုံးပေးတဲ့သွန်း ဥဒဂါတွေစားရင်အစာမကြေယောဂါဖြစ်မှာကြောင့်ဆိုပြီးတွင်းတူအမြုပ်ခိုင်းတယ်အဲကြည်တံဖရရဲ့လက်ရကြံစားလိုက်ရင်ဘယ်လိုဘယ်လိုအကျိုးအမြတ်တွေရလိုက်မလဲဒီလိုအတွေးခေါ်နေစဉ်းစားကြည့်အခုကဘုရားရဲ့လက်ရကြံတော်မဟုတ်ဘူးဘာဘာစွန့်နေညာစွန့်နေဘယ်လိုထိုင်လိုက်လို့ရှိရင်နေရနဲ့တထောင်လောက်ကြွနေတယ်ဆိုတဲ့အဲ့ဒီလိုပုံကူကြီးတွေရဲ့လက်ရကြံတယ် အဲဒီလက်ရယံကဘာဖြစ်တယ်ဆိုလူကြတာကိုအဲဒီမှာဓာတ်ဝေတယ်ဆိုတဲ့အကြောင်းကိုဘုန်းကြီးပြောခြင်းသေးတယ်ဝိဇာကျိုးပွဲကြီးအခမ်းအနားကြီးကြီးကျယ်ကျယ်1322ခုနှစ်ပြာလိုလားက2ရက်နေ့ဒါဘုန်းကြီးအတွေ့အကြုံလေးမန္တကြီးတွေထိုးလို့ကွင်းကြီးကျယ်ကျယ်ကြီးမှာသူ့အုပ်စုသူ့အုပ်စုနဲ့ပေါ့လေအခုရွှေတကုံတပန်းပွဲတော့မန္တပုံစံမျိုးတွေသေးတဲ့ပုံစံမျိုးတွေပေါ့အုပ်အုပ်ကျဲကျဲနဲ့ အဲရှင်မတိရှင်သာခေါနာအမိပဲပုဂ္ဂိုလ်အလဲကောင်းမန္တထဲမှာကတင်နဲ့သာရှင်အောင်ချလို့အဲဒီထဲမှာပဲစားအဲဒီကတင်မောရှင်အောင်ထဲမှာပဲအိုးနဲ့ပေါ့လေကျင်ကြီးကျင်ငယ်ဆုံးအဲနောက်တနေ့တော့သူ့လက်ရကြနေနဲ့သူ့ကျင်ကြီးကျင်ငယ်တွေနဲ့ရော့မွေပြီးဓာတ်ဝေတဲ့အဲသူကတော့လက်ညှိုးနဲ့နဲ့လက်မကလေးနဲ့လက်ကလေးနဲ့သုံးချောင်းယူပြီးတော့ပေးဟာလက်ဝါးတွေလက်ဝါးတွေဝမ်းဝိုင်းလဲလို့တဲ့ဘိုင်သဘုတ်လက်မယုံပေါက်မှာ လက်တွေမဆန့်တာတဲ့တောင်ပို့ပြီးတော့မများသေးတယ်အဲ့လင်ဝါတဲ့အဲ့ဒီဓာတ်ရောက်လာတဲ့နဲ့ချက်ချင်းစားပြတယ်ဆိုတာကိုကဲစဉ်းစားကြည့်ပါဦးဓာတ်ဝေတဲ့ပုဂ္ဂိုလ်ကလည်းစားခြင်းအောင်ပြောနိုင်ပါပြီရဲ့။ဘယုံတဲ့လူတွေကလည်းချူချူနဲ့အင်းနဲ့ရောထားတဲ့ဓမစ်လက်ရချမ်းလက်ဝါးတဲ့ရောက်တာနဲ့သားနိုင်အောင်ယုံကြည်ပါပြီရဲ့။အံ့ဩတယ်ဒီနေ့ ဖြစ်နေတာတော့ဒါမြန်မာနိုင်ငံရဲ့ဖြစ်ချေချစ်ထွေပလောက်ရဘာသာရေးအသည့်နေကြနေတယ်လေတို့မြန်မာနိုင်ငံသားတွေဗုဒ္ဓဘာသာတွေအမေသခင်မျိုးတွေတို့ဗမာလက်သေးလေးုံတန်းလိုက်သေးတယ်အဲဘယ်သခင်ဦးမယ်ကျွန်ဖြစ်ဖို့အဲ့ဒီတွေးခေါ်ရကျွန်ဖြစ်ဖို့နောက်တော့အဲ့ဒီရှင်မတိအမိခံဓာဝေတဲ့ဆရာကြီးဟာဝိုင်းပြီးအရက်ကရိုက်တော့ရတဲ့အခြေအနေရောက်သွားရိုက်လို့တော့ခေါင်းကွယ်ပြီးထွက်ပြေးရတာကသူ့တန်းနဲ့သူပြန်ပြီးတော့ထီတော်နဲ့ထူတဲ့ ဘယ်နဲ့အကုသို့အလုပ်ပဲဒါသူမြချီးသေးသားကြအောင်ပြောတယ်တော့ကောင်းတယ်အလုပ်မှာမဟုတ်ဘဲနဲ့ဟိုယုံတဲ့လူတွေကလည်းတော်တော်အံ့ဩစရာဒီမှာဣမိနာပုတိကာယေနာဒိဋ္ဌိနာငါကိုယ်ကောင်းဖို့ကြည်နေခြင်းဖြင့်ဘာမှအကျိုးမများဆိုတော့အရှင်ဝက်ကလေးတဲတတိမရသေးဘူးအဲပဒံလွန်ကဲပညာမွေအလွဲကြည်ညိုသည်တဲ့ တရားယုံကြည်မှုကျင့်ကြမှုလွန်ကဲနေပြီဆိုရင်ဟုတ်မဟုတ်မှန်မှန်မှန်ကောင်းမကောင်းဝေဖန်စစ်စစ်တတ်တဲ့ပညာအားနဲ့သွားတယ်တဲ့ဆိုရအောင်တရားလွန်ကဲပညာမွဲအလွဲကြည်ညိုသည်အရှင်ဝဂရိကြည်ညိုတာလွဲနေတယ်တရားမှမမှတ်ပဲနဲ့အဲ့ဒါလွန်ကဲနေတာဒီဒီတာကလည်းတဲခိုင်နေတဲ့တရားမဟုတ်ဘူးဒီဟာဟာ တိုင်းဆောင်ပညာလွန်ကဲသဒ္ဓံမွဲစင်းလဲကောက်ကြည်သည်အဲအတွေ့အခေါ်လွန်နေပြန်လို့ရှိရင်လေစင်းလဲတယ်ပဲကောက်ကြည်တယ်ပဲရောက်သွားတယ်တိတ္တကပြပိုက်ကြီးကြီးဖះငါလောက်မတတ်ဘူးဆိုပြီးတော့မြတ်စွာဘုရားနှစ်ကြိမ်တောင်တရားဟောတဲ့တိတ္တကပြပိုက်ကြီးကိုဗုဒ္ဓဘာသာမဖြစ်ဘူးအဲ့ဒါပညာလွန်တယ်တဲ့ဒီပညာကအခုဒီကပြောခဲ့တဲ့နာမရူပပရိစ္ဆေရဉာဏ်ကစပြီးတော့မက်စင်းဝင်တဲ့ပညာ ပရဏဂုံစရင်ဝင်တဲ့ပညာမဟုတ်ဘူးအပိုက်ကသေသင်္ကပရပိုက်မှာပညာတွေကအတွေးခေါ်တွေဝါဒတွေဝါဒတွေအဲဒီအတွေးခေါ်ဝါဒအမိဘက်ကအတွေးခေါ်အယူဆဝါဒ900အဖေဘက်ကဝါဒ900နှစ်ဖက်ပေါင်းအတွေးခေါ်ဝါဒပေါင်း1000အဲသူကြားပေါက်ရှားထားတာတွေနဲ့ဆိုတော့သူ့မှာပညာတွေသိမ့်များလို့ဗိုက်ကြီးကွဲထမှာဆိုတော့တန်ပြားတောင်ပတ်ထားရတယ်တဲ့ပညာဗိုက်ကြီးလေ အဲဆိုရအောင်ပညာလွန်ကဲသဒ္ဓံမွဲသင်လဲကောက်จิตပြီအဲတရားနဲ့ပညာညီမျှမှာအမှန်ရတယ်တရားပညာညီမျှမှာမိဂရဝဝိပဿနာကျင့်စဉ်တရားရှုမှတ်ကျင့်ပွားပြီးတော့တိနာမရူပပြိစ္ဆရာဉာဏ်စတဲ့အဲဒီအပ္ပနာတွေတရဏဂုံတွေမေတ္တရားတွေသာသနာအမွေတွေစိတ်ထဲမှာပေါ်လာရရှိတာ အဲလုပ်ငန်းခွင်ဝင်ပြီးတော့အထုတ်ပြန်ပါပြီတဲ့ဆိုရအောင်တည်ငြိမ်လွန်ခဲ့ကြိုးစားနဲ့ပြင်းတွဲအိမ်ငိုက်သည်အဲတည်ငြိမ်မှုဆိုတာတမာရီတမာရီလွန်ရင်ထိနာမိတာမသိတဲ့တပြေးတပြေးနေနေမှိုင်မှိုင်ခိုင်းခိုင်းလာပြီးတော့အိတ်ငိုက်တဲ့ပဲရောက်သွားရောတဲ့ဒါကြောင့်တမာရီလွန်လဲမကောင်းဘူးတမာရီဟာလိုအပ်တာတဲ့ပိုရင်ဟမ်းမကြဘူး တိုင်းဆိုရအောင်ကြိုးစားလွန်ကဲတည်ငြိမ်နဲ့စိတ်လည်းပြန့်လွင့်သည်အဲဝိရိယလည်းလိုအပ်တဲ့ပုံရင်မကောင်းဘူးဝိရိယစေတသိက်ကဝိရိယကာယကဝိရိယကာယကဝိရိယရော့ကြမတော့အောင်ကောင်းမှမှခါဖြောင်ပြောင်းဒီလိုထားရတဲ့အဲစေတသိက်ကဝိရိယရော့ကြမတော့အောင်ခေါင်းနာပိနာဆိုဂရုတစိုက်သင်ပေးတဲ့တိုင်းသေးသေးချာချာစိစိစစလေးလေးစစရှုမှရတဲ့အဲစိတ်ဝိရိယကိုဝိရိယနှမျိုး ညီညီညွတ်ညွတ်ကလေးဖြစ်ဖို့လိုတယ်အဲဝိရိယနဲ့သမာဓိညီရမယ်တရားနဲ့ပညာညီရရမယ်အဲဒီဝိရိယသမာဓိတရားပညာဣန္ဒြေ၄မျိုးအချိုးကြညီညွတ်အောင်အစင်မပြတ်တရဇရှုမှတ်ရှုမှတ်တော့ညီမျှလိမ့်မယ်ညီမျှတော်သာအပ္ပနာမြန်စွာဖြစ်နိုင်သည်တရားပညာဝိရိယသမာဓိညီမျှလို့ရှိရင်အပ္ပနာဆိုတဲ့နာမရူပပြိစ္ဆေဉာဏ်ကအစပြီးတော့အမတ်စဉ်က မဲ့ညာဘုံညာအဲ့ဒါတွေကိုအပ္ပနာလို့ခေါ်တယ်အဲ့ဒါတွေဖြစ်ပေါ်လာမယ်ဖြစ်ပေါ်လာရင်လောကုတ္တရာတရဏဂုံတည်ပြီးလောကုတ္တရာတရဏဂုံတည်ရင်အဓိကမတရားတဲ့ဒီယုံကြည်မှုကြည်ညိုမှုကဘယ်တော့မှမပြည့်စည်ဘူးဝါဆိုလပြည့်နေညကွန်းနေညပုံနာကြီးရဲ့ယုံကြည်မှုကြည်ညိုမှုအဓိကမတရားသောသောကငါဘုရားဖြစ်ပြီနိဗ္ဗာန်ရလာခဲ့ပြီသင်ပေးမယ်ပြောတော့ကမယုံဘူးဆိုတာအခု ဟောတဲ့တရားနားထောင်ရင်နားထောင်ရင်တပြေးတပြေးသဘောကြသဘောကြကြီးညိုလာသင်ပြီးတဲ့တိုင်းကျင့်လိုက်တဲ့အခါကျတော့အမတ်ဆိုင်ကမညာဘုံညာထဲသုံးတဲ့ယုတ်တရားနန္တရားထောယုတ်တရားနန္တရားတို့ရဲ့အနိစ္စဒုက္ခအနတ္တဒါတွေမြင်လိုက်ပြီမြင်ပြီးတော့ကောတရဘုမဲ့ဘုံနဲ့နိဗ္ဗာန်ကမြင်လိုက်ပြီဆိုတော့ကိုယ်တိုင်တွေ့ပဲဒိဋ္ဌဓမ္မောပတ္တဓမ္မောဝိရိဒဓမ္မောပရိယောဂရဓမ္မောဒိဏဝိသိကိသောဝေသရိသပတ်တော်အပရပစ္စယောအချိန်ကုန်နေညရဲ့ မြတ်စွာဘုရားအပေါ်မှာသိမြင်ယုံကြည်မှုစိတ်ကိုတရဏဂုံကိုဂုံပြုထားတာအဘရပစ္စယောဘုရားအစစ်ပဲတရားအစစ်ပဲတန်ခါအစစ်ပဲဆိုတာသူတစ်ပါးကိုပုံပြီးသူများပြောတဲ့စကားလက်ခံယုံရတာမဟုတ်ဘူးတဲ့ကိုယ်တိုင်သိပြီးတော့မှလက်ခံယုံကြည်တာတဲ့အဲ့ဒါလောကုတ္တရာတရဏဂုံခေါ်တဲ့အဓိကမတရာလို့လည်းခေါ်တဲ့အဲ့ဒီလောကုတ္တရာတရဏဂုံအဓိကမတရာတိတ်ထဲမှာပေါ်လာတော့ကမှယုံကြည်မှုခိုင်းမြဲနောက်ဘဝဘယ်ဝန်းနဲ့ရောက်ရောက် ဗုဒ္ဓဘာသာစိတ်မပြည့်စည်တော့ဘူးတဲ့အဲ့ဒါကြောင့်ဗုဒ္ဓဘာသာစိတ်ခိုင်မြဲရေးအတွက်မိဂရာဝံဝိပဿနာနည်းဗျူဟာနဲ့6ဒေါ်ရယုံနာအဆက်မပြတ်တလက်စရှုမှတ်ပြီးတော့ပုဂ္ဂိုလ်ကိုတရဏဂုံတင်ရတယ်အဲဒီလိုတရဏဂုံမတင်ရင်ဗုဒ္ဓဘာသာစိတ်မခိုင်မြဲဘူးမခိုင်မြဲလို့ပဲဓမ္မသရိယာဘုန်းကြီးတို့တော့သွားပြီးဗုဒ္ဓဘာသာဆုံးပြီးတော့ဓမ္မသရိယာဆိုတာနဲတာမှမဟုတ်ပဲဘုရားသာတွေတင်ထားတာဒါပေတရားကိုမြင် ပြီးတော့ဖယားကိုသူကြည်ညိုတာမှမဟုတ်ပဲနဲ့အဲဒါကြောင့်အရေးကြီးတယ်ဒီနေ့အရှင်ဝက်ကလေးမြတ်စွာဘုရားကိုမြင်နေတယ်ပင်စွဲကြီးတို့မြတ်စွာဘုရားကိုမြင်နေတယ်မျက်စိနဲ့တရားမမြင်လို့ဘုရားမမြင်အဲတော့အရှင်ဝက်ကလေးကိုဘုရားမြင်စေချင်တာနဲ့တရားမြင်အောင်ဆိုမြတ်စွာဘုရားကဟောနေပြောနေရတာအဲဟောလို့ပြောလို့လဲအရှင်ဝက်ကလေးက သတိမရတော့မောင်းထုတ်ရတယ်ရာဇကြိုဝါဆိုမဲ့နေတဲ့ဝက်ကလေးအပေးရှိသွားတော့အဲဒီတော့ရှင်ဝက်ကလေးစိတ်ပြည့်ဒီတိုင်းဆိုရင်တဝါတွင်မြတ်စွာဘုရားကိုငါမဘူးမြင်ရတော့ဘူးမြတ်စွာဘုရားနဲ့မဘူးမြင်ရပဲတကွဲတပြနေရမယ်လို့တော့သေတာကောင်းပါတယ်ဆိုဂိတ်ကုတ်တောင်ထိပ်တက်တဲ့၆ကဘာကခုံကြပြီးသေမလို့ ဘယံမဘူးရတော့ဘူးဆိုပြီးစိတ်ပြက်တယ်စိတ်ပြက်တာဒေါသပဲအငယ်စိတ်ကြောင့်ဒီနေ့တချို့လောကကိုအကြောင်းကြောင့်ကြောင့်အရှုံးပေးပြီးဟိုတာကိဒသရခုံချဖို့စီစဉ်တယ်လို့ပေါ့လေအရှင်ဝက်ကြီးတဲ့ဒေဒကုတ်တောင်ထိက၆ကဘာကြတယ်ခုံချသေးတော့မလို့တဲ့သွားရောသူမှစိတ်ပြည့်ပြည့်နဲ့ညဇောပြက်ကသိတယ်ငါသားဝက်ကြီးတော့စိတ်ပြည့်သွားပြီငါစီဟာအကူညီမရရင်တော့ သူယဟန္တာဖြစ်ဖို့ပါရမီတွေပြည့်စည်တော်မယ်တဲ့ယဟန္တာအဆင့်အထိပို့ပေးမယ်ကိုယ်တော်ပါရမီတွေရှိတယ်ကဘာတသိမ့်တောင်လှုပ်လာခဲ့တာအဲအဲ့ဒီပါရမီမွေးခဲ့တွေကိုတာမန်ယုံကြည်မှုကြည်ညိုမှုဆိုတဲ့ပတ္တာရတရားပြာကဖုံးနေတာကဘလောက်များခံမကြတာလဲအလွဲ့ကြည်ညိုပြီဆိုတော့အမျော်မြင်ပညာကို မပေါ်နိုင်အောင်အလွဲ့ကြည်ညိုတာဒီတရားဟာ ကောင်းကျိုးပေးတဲ့တရားမဟုတ်ဘူးအဲ့ဒါကြောင့်ဒီနေ့နဲ့ကောင်းကျိုးမပေးတဲ့တရားတွေနဲ့ဒုက္ခတွေမြင်ရတာမယုံကြည်တဲ့နာတွေသွားယုံမကြည်ညိုတဲ့နာတွေသွားကြည်ညိုဆိုတော့အဲ့ဒါပညာမပါတဲ့တရားတွေလေအဲ့ဒါအရှင်မဂ္ဂရိသိပ္ပိလိကနေသွားတော့မြတ်စွာဘုရားကပါမောဇဘူလောဘိက္ခုပတန်သောဗုဒ္ဓသာသနေအရိကေသေဝတံသတ္တံသင်္ခါရုပသမန်သုခံ အရှင်ဝဂရိရဲ့ရှေ့ကနေပြီးတော့ပြောတယ်လို့ပဲမြတ်စွာဘုရားကတကိုးနဲ့ဖန်ဆင်းပြီးတော့ဒီတရားကောင်းကလေးဟောလိုက်တော့ဟောမြတ်စွာဘုရားငါ့အပေါ်တော့တကယ်တောက်တောက်ခါကမုန်းတာမဟုတ်ချာပဲကိုသူစိတ်အားငယ်နေတာတွေပြန်ပြီးတော့ကြည်လင်တက်ကြွလာတယ်အဲ့ဒီကြည်လင်တက်ကြွတဲ့တဏှာတို့ဝမ်းသာမှုတို့ကိုရှုမှတ်တော့တာပဲအဲ့ဒီမှာအဲအခုမှတရားကိုမြင်တော့မှာကို ဝမ်းသာတယ်ဝမ်းသာတယ်ကြည်ညိုတယ်ကြည်ညိုတယ်ဝမ်းသာတာကလည်းဒုက္ခဝေဒနာနန္တရားကြည်ညိုတာကတရားနန္တရားအရှုခံတရားကြည်ညိုမှုဝမ်းသာမှုဒုက္ခဝေဒနာဟောဒီမှာကြည်ညိုတယ်ကြည်ညိုတယ်ဝမ်းသာတယ်ဝမ်းသာတယ်ဆိုတော့ကြည်ညိုတယ်ဆိုတဲ့တရားနန္တရားကိုလည်းသိတယ်နာမပရိသေရညာအတ္တရိကအတ္တဝိညာဉ်ဝိညာဉ်မဟုတ်တဲ့ ကြီးညိုမှုတန်တာကလေးပဲဟောနန္တရားကို မြင်သွားပြီဝမ်းသာတယ်ဝမ်းသာတယ်ဝမ်းသာတယ်စိတ်ထဲမှာကြီးရင်းပြီးချမ်းသာနေတဲ့သဘောလောက်ပဲပဲဒီဟာအသက်လေးပြဝိညာဉ်အတ္တမဟုတ်ဘူးဟောနန္တရားကိုသိရင်နာမပရိသေရညာပဲအဲဆက်ပြီးဝမ်းသာတယ်ဝမ်းသာတယ်ကြီးရင်းကြီးရင်းချွတ်မှတော့အော်ကြီးညိုမှုတွေကဖြစ်ပေါ်တင်ရှားနေလို့တို့ကြီးညိုတယ်ကြီးညိုတယ်လို့မှတ်ပြီးသိနေရတာဝမ်းသာတာတင်ရှားနေလို့ဝမ်းသာတယ်ဝမ်းသာတယ်မှတ်ပြီးသိနေရတာ အကျဉ်းယူတာကအကြောင်းကျဉ်းယူကျဉ်းယူမှတ်ရတာကအကျိုးဝမ်းသာတာကအကြောင်းဝမ်းသာတယ်ဝမ်းသာတယ်ရှုမှတ်သိရတာကအကျိုးအကြောင်းနဲ့အကျိုးရှိတာပဲကျဉ်းယူဝမ်းသာဘယ်ဘုရားသခင်ကမှလုံပေးတာမဟုတ်ဘူးဖန်ဆင်းတာမဟုတ်ဘူးဟောပဲစရာပြိခါညံအကြောင်းနဲ့အကျိုးပြိဿသမုပ္ပါဏတရားကိုသိမြင်ဟောတရားမြင်လာပြီအဲနောက်တော့ကျင်ညူတာပေါ်လာခဏနဲ့ပြောင်းသွားဝမ်းသာတာဝမ်းသာတယ်ဝမ်းသာတယ်မှန်ရင်ပေါ်လာခဏနဲ့ပြောင်းသွားအဘယ်ထဲမှမမြဲဘူးဟောအနိစ္စတရားအနိစ္စလက္ခဏာမြင်ပြီ လိုချင်စရာမကောင်းမှုဒုက္ခတရားဒုက္ခလက္ခဏာမြင်ပြီအလိုမလိုက်အစိုးမရအနိစ္စမရှိဘူးအနတ္တတရားအနတ္တလက္ခဏာမြင်ပြီအဲဒီကအစဉ်တိုင်းမြင်သွားလိုက်တာအနိစ္စဒုက္ခအနတ္တအနုလောမဉာဏ်အမှတ်ဆက်သုံးကြော်တော့ဂေါတရဘုမဲ့ဖို့နိဗ္ဗာန်ကမြင်ရောသင်္ခါရုပသမံအဓိကိစီပဒံတန်တံမြတ်စွာဘုရားပြောတဲ့အတိုင်းအဲဒီမှာအခုမှယုတ်တရားနံတရား သောယုတ်တရားနံတရားတွေအနိစ္စဒုက္ခအနတ္တနဲ့နိဗ္ဗာန်တရားမြင်သွားပြီအဲဒီမှာယဟန္တာဆိုတဲ့အဆင့်ကိရိတာတွေကုန်သွားရောတဲ့အဲဘယ်တော့ကောင်းတာလဲအခုမှသေသေးချာချာမြတ်စွာဘုရားကို မြင်တော့တာအရှင်ဝေကရကျေးဇူးတင်လွန်းလို့အဲ့ဒါဟာတရားမြင်မှဘုရားမြင်လောကုတ္တရာတရဏဂုံတင်တရားတော်တို့ယောဂီတွေတရားမြင်အောင်ကြကြတော့ ။ဒါကြောင့်လုံရင်တရားမြင်တရားမြင်ရင်လောကုတ္တရာတရဏဂုံကိုယ်စိတ်ထဲမှာပေါ်လာမယ်လောကုတ္တရာတရဏဂုံကမဲ့ညာ။မဲ့ညာပြီးတော့ကဘူညာပဲ။အဲဒီလောကုတ္တရာတရဏဂုံပေါ်လာအောင်လုပ်ရတယ်အဲ့ဒါကိုတရဏဂုံတင်တယ်လို့ခေါ်ဒီကိုင်းဒါဖြင့်တရားတေတာနဲ့ဖယားတေတာဘယ်တင်းကကောင်းတယ်လေတရားတေရမယ်အဲဖယားတွေလျှောက်တယ်နေပကံမှာရွှေအဲလှဲဝင်ယောတန်တညဉ့်ဉဏ်ပကံဖယားပေါင်း လေးတန်လေးတွေ၄000 6000 933စုဘုရားတွေတည်လာလိုက်တာအဲ့ဒီဘုရားတွေတည်တော့တရားမြင်ဘုရားမြင်တဲ့ပုဂ္ဂိုလ်အရေးအတွက်တိုးသလားမတိုးလို့ပကံမှာကကြည့်သမအောင်ဘုရားဘာသာအင်းဟာတော့ကိုအစင်းနဲ့နှိမ့်ကြနေတာပဲဘုရားတည်တာကုသိုလ်ရတယ်ဘုရားတည်တဲ့နေရာမှာလှူတဲ့ငွေကုသိုလ်ရတယ်ဒါပေမဲ့ တရားမြင်အောင်လို့ကျင့်ဖို့သင်ယူခြင်းပရိယတ်ဒီသာသနာပြန်လဲမပြန်ဘွားမပြန်ဘွားတော့မတည်တတ်ဘူးပေါ့ကျင့်တဲ့ဥယေကလည်းမများကျင့်တဲ့ဥယေမများတော့ပฏิပတ်တိသာသနာမပြန်ဘွားဘူးမပြန်ဘွားတော့မတည်တတ်ပရိယတ်ဒီသာသနာကျင့်ဤသင်မှုပฏิပတ်တိသာသနာ၆ဓာရယုံနံရှုမှတ်ကျင့်ပွားခြင်းပฏิပတ်တိသာသနာမပြန်ဘွားမတည်တတ်တော့ ပတ္တိဝေဒသာသနာဟောတရားမြင်တဲ့နံပါတ်၁ကစပြီးတော့တရဏဂုံ15အထိတရဏဂုံဓမ္မမုတ်သာသနာအမွေဒါနဓမ္မမုတ်မေတရားဆိုတဲ့ပฏิဝေဒသာသနာမပြန့်ပွားဘူးမပြန့်ပွားတော့မတည်တတ်ဘူးပေါ့သဘောပေါက်ပါလားကဲဖယားတေတာနဲ့တရားစခန်းနေဖွင့်ပြီးတော့ကတရားတေတာဗုဒ္ဓသာသနာဝင် ဥယေတည်တံ့ပြန်ပွားခြင်းအတွေ့ဘယ်တဲ့ကအကျိုးများမများတို့ယောဂီတွေသဘောပေါက်ပလားအဲ့ဒါကြောင့်ကိစ္စမဓမ္မမိဂရဝံဝိပဿနာတရားအလုံးအထုတ်သိမိအထုပတထကတံငါဘုရားတို့မှာတော့အခါတာတော့နိဗ္ဗညုံမြယုံမြလားစွန့်နေရပါကုန်ဤတထကတံငါဘုရားတို့မှာတော့အခါတာတော့တရားမြင်ပြီးဖယံမြင်ဖို့အရေး မိဂရဝံဝိပဿနာသင်တန်းနီးပေးညွန်ပြယုံမြတာစွန့်နေကြပါကုန်၏အဲသဘောပေါက်ရင်ဖောင်းနာပင်ကစားရှုမှတ်ပြီးလောကုတ္တရာတရဏဂုံတင်းတရားမြင်အောင်လှုပ်ပြီးတော့ဘုရားပူကြသောဣမာယဓမ္မနုဓမ္မပရိပတ်တိယမဉ္ဇဉ်ဘုံဉ္ဇဉ် နိဗ္ဗာန်တရားတော်မြတ်ကိုအမြန်ရစေရောက်စေနိုင်သောသီလသမารိပညာဒိဋ္ဌာသုံးရဤမိဂရာဝုံဝိပဿနာအကျင့်မြတ်ဖြင့်ဗုဒ္ဓံဘုရားသခင်ကိုဓမ္မတရားတော်ကိုသံဃာယံမြတ်ပေါင်းတန်ဃာတော်ကို ပူဇေးမိပူဇော်ပါ၏မတရံမွေးမိသခင်ကျေးဇူးရှင်ကိုပိတရံမွေးဖသခင်ကျေးဇူးရှင်ကိုအာဇရိယံလိမ္မာစေယံလမ္မညွန်ကြဆရာများကိုပူဇေးမိပူဇော်ပါ၏ဣဒံမေပုံညံအာသဝေခယဝဟံ ဟောတုမေတပိတော်ဤဣရံဘုံညံယနေ့ယခုပြုလုပ်ရသောဒါနသီလဘာဝနာကုသိုလ်ကောင်းမှုသည်အာတဝေခယဝဟံသောက်တော်ရ၌သင်ရှားသောယုံနံတို့ကိုအောင်းရဲ့ပိန်နဲ့ရင်းညိုတဲ့ဝန်တာတဲ့ တွေးတယ်စဉ်းစားတယ်အောင်တယ်ထုံတယ်ညောင်းတယ်ကြိုက်တယ်စသည်မောတယ်ကြက်တယ်စသည်ရှူရင်မှတ်ရင်အာယုံမှတ်စိတ်ယုံနံသင်္ခါရတို့နဲ့အတူအာသဝကုံ တွေ့ဘုံနိဗ္ဗာန်ဘောတရဘူးညံမညံဖိုးညံတို့ဖြင့်မျက်မှောက်ပြု သိလျက်အမြန်ရအောင်အမြန်ရောက်အောင်ရွတ်ဆောင်နိုင်သည်ဟောတုဖြစ်ပါစေတည်းဣမမေပုညဘာကံသဗ္ဗတတ္တနံဒေမိတပိတော်တို့ပြုလုံသောကုသိုလ်အပေါင်းကာမှုအဖို့ကိုအမိအဖဆရာသမားအစထား၍ ရကြသမျှအာလုံးတို့သည်အမြာအမြာအမြာဒီတော်ဘုရား ဖယားမြင်လောကုတ္တရာတရဏဂုံတင်တရားတော်ကြီးအတိုင်းကျုံမအာထုတ်တရဏဂုံတင် နိုင်ကြပြီးမြတ်စွာဘုရားအပေါ်မှာစနစ်တကျသိမြင်ဖူးမြော်နိုင်ကြပါစေကုန်သတည်းကျေးဇူးပြုရင်နားဆင်တော်မူကြပါဓမ္မမိတ်ဆွေဆရာတော်ပေါင်းလို့ရှင်ကျေးဇူးပြုရင်နားဆင်တော်မူကြပါ ဓမ္မမိတ်ဆွေပြတော်တော်ပေါင်းလို့ရှိ1348ခုတကူမြမနှစ်စန်းတရဲ့စက္ကုနရဲ့၄လ89ခုတောက်ကြဒီနေ့မှာရန်ကုန်တိုင်းလှိုင်မြို့နယ်73ရပ်ကွက်အာတောကလန်အမက်45ကကြီးနေဦးတောင်းဖေဓမ္မီမြင့်မိသားစုကဦးတောင်းဖေနှင့်တာမောင်ကျော်ကျော်တောင်း မောင်စကားတောင်းတို့ဤယဟန်ပြည်မင်္ဂလာထိမ့်မဲ့တွေကိုးချိန်မြောက်အတာသမီပညာတော်သက္ကနေစခန်းတွင်မဟာသတိပဋ္ဌာန်ဝိပဿနာတရားအားထုတ်နေကြကုန်သောယာဂီတရားစဉ်ပေါင်းနှင့်တန်ဃာတော်ကုံတို့အားချောရီလူရနာကိုညောင်စည်းလုံးလူညောင်မီကြီးညကျိုးရအောင်တရားရှိလံသက္ကလူရဲမှပြီရှင် 爱心阳光照，来年呢是冬也醉，阿斗高了美丽在阿高子里，乌冬粉小米米打碎了伊，他那骨头就是你，小鱼头的包了伊，西门路他那骨头就是那个，晚上嘛大鱼冬年靠自家熬着吃。 ta ta ta